ခန်းကြီးရှိအငယ်1မှ4ဘေလရှာဇာမင်းကြီးနန်းဆန်3နှစ်တွင်ငါဒံယေလသည်ယခင်ဗျာဒိတ်တော်ကို မြင်ပြီးသည့်နောက်တဖန်ဗျာဒိတ်ယူပါယုံကိုမြင်ရသော အကြောင်းအရာဟုမူကားအေလံပြည်ရှုရှံမြို့တော်၌ဥလဲမျက်နှာမှငါရှိစဉ်ယူပါယုံထင်ရှား၍ငါမျောကြည့်သောရှည်လျားသောဂျိုးနှချောင်းရှိသောတိုးတကောင်သည်မြစ်တစ်ဖက်၌ရပ်နေ၏ ထိုဂျိုးနှစ်ချောင်းသည်မညီ၊တစ်ချောင်းသာ၍ရှည်၏။သာ၍ရှည်သောချိုသည်နောက်ပေါက်သတည်း။ထိုသိုးသည်အနောက်၊တောင်၊မြောက်၊သုံးမျက်နှာသို့တိုးခွေ့သောကြောင့်အဘယ်တိရစ္ဆာန်မျှမခံနိုင်။အဘယ်သူမျှသူ့လက်မှမကယ်မလွှတ်နိုင်သည် ဖြစ်၍၊မိမိအလိုရှိသည်အတိုင်းပြုသဖြင့်ကြီးမားခြင်းသို့ ရောက်လေ၏။ ထိုအမှုကိုငါဆင်ခြင်လျက်နေသောအခါမျက်စိနှလုံးကြား၌ထူးဆန်းသောဂျိုတစ်ချောင်းရှိသော စိတ်တကောင်သည် အနောက်မျက်နှာကလာ၍မြေကိုမနှင်းဘဲမြေကြီးတစ်ပြင်လုံးကိုကျော်လေ၏ဂျိုနှစ်ချောင်းနှင့်မြစ်တစ်ဖက်၌ထင်ရှားသောတိုးရှိရာသို့ပြင်းစွာသောအဟုန်နှင့်ပြေး၍အနာသို့ရောက်သောအခါပြင်းစွာအမျက်ထွက်သည်ဖြင့်တိုးကိုခတ်၍တိုးဂျိုနှစ်ချောင်းကိုချိုးဖဲ့၏ တိုးသည်ခံနိုင်သောတကူးမရှိသည်ဖြစ်၍စိတ်သည်သူ့ကိုမြေ၌လဲ၍နင်းလေ၏သူ့လက်မှအဘယ်သူမျှတိုးကိုမကယ်မလွတ်နိုင်တို့ဖြစ်၍ထိုစိတ်သည် အလွန်ကြီးမားခြင်းသို့ရောက်လေ၏ခွန်အားကြီးသောအခါဂျိုကြီးကျိုးပဲ့၏ထိုဂျိုအရာ၌ထူးဆန်းသောဂျိုလေးချောင်းပေါက်၍မိုးကောင်းကင်လေးမျက်နာသို့မျက်နာပြုကြ၏ ထိုဂျိုလေးချောင်းတွင်တချောင်းတည်းကအခြားသောဂျိုတက်တချောင်းပေါက်ပြန်၍တောင်မျက်နှာသို့၎င်း၊အရှေ့မျက်နှာသို့၎င်း၊သာယာသောပြည်သို့၎င်းမျက်နှာပြု၍အလွန်ကြီးမားခြင်းသို့ရောက်လေ၏။ကောင်းကင်ဗိုလ်ခြေတိုင်အောင် ကြီးမား၍ထိုဗိုလ်ခြေအချို့တို့နှင့်ကြယ်အချို့တို့ကို မြေသို့ချ၍နင်းလေ၏။ထိုမျှမကဗိုလ်ခြေသခင်တိုင်အောင် ထောင်လွှားခြင်းကိုပြုလျက် နေ့ရက်အစဉ်ပြုသောဝတ်ကိုပယ်၍တန်ရှင်းရာဌာနတော်ကိုရှုံချလေ၏အပြစ်များသောကြောင့်နေ့ရက်အစဉ်ပြုသောဝတ်နှင့်တကားဘူကြီးကိုလည်းထိုဂျူသည်ရ၍တမာတရားကိုမြေသို့နှိမ့်ချ၏ထိုတို့ပြု၍အောင်မြင်ခြင်းသို့ ရောက်လေ၏အငယ်73မှ79ထိုအခါတန်ရှင်းသူတပါး၏စကားပြောတန်ကိုငါကြား၏တန်ရှင်းသူတပါးက ယခင်ပြောသောသူကိုဟစ်၍တန်ရှင်းရာဌာနနှင့်ဘူရှိကိုနင်းချင်းအလိုငှာနေ့ရက်အစဉ်ပြုသောဝတ်ကိုပယ်ခြင်းနှင့်၎င်းဖြစ်စည်းတတ်သောလွန်ကျူးခြင်းနှင့်၎င်းဆက်ဆိုင်သောဗျာဒိတ်ယူပါယုံသည်အဘယ်မျှကာလပတ်လုံးတည်လိမ့်မည်နည်းဟုမေးမြန်းလျင်ယခင်ပြောသောသူကရက်ပေါင်း2300တိုင်တိုင်တည်လိမ့်မည်ထို့နောက်တန်ရှင်းရဌာနကို တန်ရှင်းရဌာနကိုတဖန်စေကြောတုတ်တင်ကြလိမ့်မည်ဟုပြန်၍ပြောဆို၏ငါဒံယေလသည်ထိုယူပါယုံကိုမြင်၍အ내ကိုရှာဖွေသောအခါလူဒရန်ရှိသောသူတဦးသည်ငါရှိတွင်ရပ်နေ၏အခြားသောသူကအိုဂါဗီလထိုသူသည်ယခုမြင်သောဗျာဒိတ်ယူပါယုံကိုနားလေစေခြင်းဟံအ내ကိုပြန်ပြောလို့ဟုဥလဲမျက်နာချာမှလူအတန်နှင့်ဟိ၍ပြောဆိုသည်ကိုငါကြား၏ ထိုသူသည်ငါရက်၍နေရာအပါတို့လာ၍ငါသည်ကြောက်ရွံ့၍ပြတ်ဝတ်လျက်နေ၏ထိုသူက အချင်းလူသားနားလေလော့ဤဗျာဒိယူပါယုံသည်အမှုကုံရသောကာလနှင့်ဆိုင်သည်ဟုငါအားပြောဆို၏ထိုတို့ဆိုသောအခါငါသည်မြေပေါ်မှပြတ်ဝတ်၍မိန်မောတွေ့ဝေလျက်နေ၏ထိုသူသည်ငါကိုလက်နှင့်တို့၍ယခင်နေရာ၌မတ်တပ်နေစီပြီလျင်ဒေါသအမျက်တော်အဆုံး၌ ဖြစ်လက်တန်သောအရာကိုငါကြားပြောဦးမည်ချင်းချက်သောအချိန်၌လက်ဆတတ်လိမ့်မည်အငယ်20မှ26ဂျိုးနှချောင်းနှင့်ပေါ်လာသောတိုးသည်မေဒီရှင်မြင်ပေရတိရှင်မြင်ဖြစ်၏အမွှေးချမ်းသောစိတ်သည်ဟေလတရှင်မြင်ဖြစ်၏မျက်စိနှလုံးကြား၌ရှိသောဂျိုကြီးသည်ပထမမင်းဖြစ်၏ထိုဂျိုကျိုးပဲ့၍သူ့အရာ၌ ဂျိုလေးချောင်းပေါက်သည်မှာအရင်နိုင်ငံတွင် နိုင်ငံလေးပါးတည်ထောင်လိမ့်မည် အရင်နိုင်ငံဤတကိုးနှင့်မပြည့်စုံကြ ထိုနိုင်ငံတို့၏အစွန်းဆုံးသော ကာလ၌လွန်ကျူးသောသူတို့၏အပြစ်ပြည့်စုံသောအခါရဲရင်သောမျက်နှာရှိ၍ပရိယေတို့ကိုနားလေသောမင်းကြီးတပါးပေါ်လာလိမ့်မည် ထိုမင်းကြီးသည် ကိုတကူမရှိဘဲလျက်တကူကြီးလိမ့်မည်အထူးသဖြင့်ဖြစ်စည်း၍တိုးပွားအောင်မြင်လိမ့်မည် စွမ်းအားကြီးသောလူစုတန်ရှင်းသောလူစုကိုပင်ဖျက်ဆီးလိမ့်မည်သူသည်လိမ္မာစွာပြုသည်ဖြင့်မှုသာလဲအောင်မြင်လိမ့်မည်စိတ်ထောင်လွှားခြင်းနှင့်တကွမိတ္တဟာယဖွဲ့သောအားဖြင့်လူများတို့ကိုဖျက်ဆီး၍သခင်တို့၏သခင်ကိုဆန့်ကျင်ဘက်ပြုလိမ့်မည်သို့တော်လည်းလူလက်ဖြင့်ဓမ္မခတ်ပဲကျိုးပဲ့ပျက်စီးခြင်းတို့ရောက်လိမ့်မည်ညာဦးနှင့်နံနက်ကို ပေါ်ပြသောဗျာဒိတ်ယူပါယုံစကားမှန်သည်ဖြစ်၍ထိုစကားကိုတစိ့ခတ်ထားလောတာရှိသောကာလတိုင်တိုင်တည်လိမ့်မည်ဟုဆို၏အငယ်29ထိုအခါငါဒံယေလသည်မော၍နာလျက်နေ၏တဖန်အနာမှထမြောက်၍ရှင်မြင်၏အမှုတော်ကိုဆောင်ရွက်၏မြင်ပြီးသောဗျာဒိတ်ယူပါယုံကိုငါအံ့ဩတော်လဲ ထိုအမှုကိုအဘယ်သူမျှမရိပ်မိကြ။